ပြောစရာအကျိုးကျန်စရာလေးဆက်လက်ပြီးတော့ပြောရပါတယ်။ဒါပေမဲ့လို့ယောဂီများလည်းပဲဒီကျွန်တော်များများရောက်လာကြတယ်။အဲလာရောက်အားထုတ်တဲ့ယောဂီများအတိတ်ကြီးရပါတယ်။အတိတ်ကြီးဆိုတော့တရားနဲ့အခုမှရင်းပြရတယ်ဆိုတော့တရားထုတ်တဲ့နည်းကိုနာကြထားနေတယ်လို့ကောင်းကောင်းမလုပ်တတ်။ကောင်းကောင်းမပြောတတ်အဲ့ဒီလိုဖြစ်နေတာ။ စိတ်ကောင်းကောင်းမှတ်တတ်ပြီလေလို့သူအထုတ်ပုံနဲ့တွေ့ပုံလေးမပြောတတ်ဘူးဖြစ်နေပါလား။ဒါအဲ့ဒီလိုထက်ခဲလေးတွေနည်းနည်းရှိနေတော့အဲ့ဒီထက်ခဲလေးကိုကျော်လွန်သွားအောင်တရားထုတ်တဲ့ယောဂီများအတွက်သူအထုတ်ပုံတွေ့ပုံလေးတွေပေါ့လမ်းဆုံးပေးတဲ့အနေနဲ့ဘုရားနည်းနည်းစကားပြောကြပါလိမ့်မယ်။ကျော်ကြီးများအတွက် အထုပ်ရှိရင်ချက်ထားတဲ့လူလမ်းစဉ်စကားပေါ့တရားထုတ်တဲ့နေရာတော့ဘုန်းကြီးတို့ကြည့်ရတာတော့ကြာကြီးဟောကြားထားတဲ့အလုပ်ကြီးတရားအဲ့ဒါအလုံးနာကြားပြီးပါပြီ။အဲကြားပြီးတော့ကျင့်တဲ့အာယုံကစပြီးတော့ရှိမှရဘူးရှင်းချုပ်သေးတယ်လည်းပဲကြည့်ရတာတော့ကြာကြီးကသင်ကြားပါ ပြီးတော့ဒေသနာနည်းနဲ့တွား၆ပါးမှာနာယုနှစ်ပါးပေါ်လူဖြစ်ပုံလေးမျက်စိကမြင်သွားတဲ့အခါမျက်စိနဲ့အဆင်းနဲ့ကယုတ်တရားမြင်နာသိတာလေးကနန္တရားဆိုတာဒါဒီဖွဲ့သိပြီးပြသွားတာပဲအဲဒီခိုက်တာမှာသင်ကြားတဲ့ယုတ်တရားနဲ့နန္တရားအမှန်တိုင်းသိအောင်လို့မြင်ခိုက်မှာပြစ္ဆုတ်ပါကြားကြမြင်တယ်လို့ရှိမှတ်တဲ့နည်းပါ မြတ်စွာအဲဆရာတော်ဘုရားကြီးကမြင်ကြတော်မူပါတယ်ထို့သူရဲ့ကြားတဲ့ကိစ္စမှာနားနဲ့အပန်းကရုပ်တရားကြားတာသိတာကနာတရားအဲဒီရုပ်နဲ့နာဒီတရားနှစ်ပါးကိုသိဖို့ရကြားကြိုက်မှာပြိဿပန်ကြားကြကြားတယ်လို့ရှိမှနေပါပြပါတယ်ထို့သူပဲနာနဲ့ခိုက်တာတရားသာစားပြီးတဲ့ခိုက်တာရှိတဲ့ရှိရတဲ့ခိုက်တာနဲ့ဒီကုသကကြံပြီးတဲ့ခိုက်တာ ပြီးတော့အခြားခြားကျေးမှုခံမှုတောင်းမှုရဲမှုကြွမှုလမ်းမှုချမ်းမှုပေါ့တိပွဲလေးကအစမပြစ်မကြံရအောင်ဒုဒ္ဒရမရှိကြတဲ့ယောဂီများတော်မှာလွယ်လွယ်နဲ့ရှင်းနာလည်းရအောင်ဆိုပြီးတော့ကိုယ်တိုင်းရင်ပါတာစကားနဲ့ပေါ့အရာသုံးစကားနဲ့နေကြတော်မူခဲ့ပါတယ်ဒါပေမဲ့လို့တကယ်လက်တွေ့အထုတဲ့အခါကျတော့ နည်းနည်းအခက်အခဲတွေရှိပါတယ်။ပြီးတော့အထုတ္တပြင်မယ်လို့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းသူအထုပ်ကုန်လေးအချက်ကြားတာဆရာသမားအရှင်နဲ့အချက်တတ်တာလည်းရှိတယ်ဒီပေါင်းစဉ်အရှင်နဲ့အချက်ထတတ်တာရှိတယ်။ဒါကဒကာနဲ့တဲ့ပုံစံတွေဆိုလို့ရှိရင်ပို့ပြီးတော့တော့ဆိုပါတယ်။ဒါအဲ့လိုထိုက်ခဲမရှိအောင်ဆိုပြီးတော့ဘုရားကဗုဒ္ဓနာယိတာမှာတာဝန်ယူခြင်းနဲ့ဆိုတာ ရောက်သအတုကယောဂီပုဂ္ဂိုလ်များပင်နိုင်အာရုံစပြီးတော့ဒီကံစပြီးတော့မှတ်ပုံလေးကိုသက်သက်တွင်တဲ့အနေနဲ့ကိုပြောရတာပင်နိုင်အာရုံရှိမှပုံဒီတော့ပြီပုံဒီတော့အခြားအခြားစေကုသကကြံစည်မှုတွေဖြစ်လာတဲ့အခါရှိမှပုံအသမှုဝေဒနာတွေဖြစ်ပုံဖြစ်လာတဲ့အခါရှိမှပုံဒီလိုကြောင့်သတ်ရှိတဲ့သဘောမူရာတွေဖြစ်တိုက်ဖြစ်တဲ့ရှိမှပုံလေးကို ဒါလေးကိုဆက်ထပ်ပြီးတော့ရွယ်ကူရဲ့နည်းနဲ့ပြောရတယ်ဒါတော့မှတစ်ခုနားအောင်လည်းကောင်းမလုပ်တတ်သေးဘူးဒီတော့အဲ့ဒီအစီအစဉ်လေးကိုတော့သမုတ်ကလေးတွေလောက်ထားပြီးတော့လွယ်လွယ်ကူကူပေါ့ဒီမှတ်သားနိုင်အောင်ကြည်ကြမှပဲဆိုပြီးတော့အကြာကြီးလာပိုင်းကလည်းဘုရားသမုတ်ကလေးတွေလောက်ထားပါတယ်အဲ့ဒီသမုတ်ကလေးတွေကိုမှတ်သားထားနိုင်ရည်ရှိတယ် သဘောကောင်းစဉ်ကတော့ယောဂီများအတွက်တရားရှိမှရှိရင်ဟိုလျှောက်ထားနည်းလမ်းချင်းစကားဘူးလို့အဲဒီလိုကောင်းစဉ်နဲ့အဲဒီပေးထားပါလေ။ဒါတမပထမဆောင်ဘုကတော့သင်တိုင်းအာယုရှိမှဆုံးဒီကုန်ပြောနိုင်စေတဲ့သင်တိုင်းဆိုတာသင်မှပါပဲ။ ကြာကြာအာယုံစုမပေါ်လို့ရှိရင်ထိုင်နေတဲ့အခါဝမ်းပိုက်ကအောက်ဝတ်သေးလို့ဒါပြင်တိုင်းသို့မဟုတ်ပြင်မအာယုံပဲရဲတမ်းစိတ်ရဲ့ခြိတိုင်းတော့ွယ်ပေါ့လေဒါပြီးတော့ရှုမှနှလုံးသွင်းရတဲ့အာယုံဒါပြင်တိုင်းအာယုံသို့မဟုတ်ပြင်မအာယုံလို့ဆိုပါတယ်အဲ့ဒီပြင်မအာယုံရှုမှတုံးနဲ့ရှုမှတုံးဆိုတာကရှုပုံပါပဲဟိုကပုံနဲ့လိုရတော့အောင်ဆိုပြီးတော့တုံလို့ဒီမှာထည့်ထားတယ် နှိမ့်တုံရင့်တုံဆိုတဲ့ဒကစုမှာတော့လည်းတုံဆိုတဲ့ဟာနဲ့ဒီလိုပါပဲသင်တိုင်းအာရုံရှိမှတုံရှိဖို့ပြောနိုင်စေတဲ့သူထိုင်နေတဲ့အခါမှာဝမ်းပိုက်ကခြေတိုင်းဆိုင်တိုင်းကောင်းမှုသိမှုကောင်းမှုကဒါပင်တိုင်းဓမ္မအာရုံသိမှုကလည်းပဲပင်တိုင်းဓမ္မအာရုံအဲ့တော့ ဖောက်မှုတွေပေါ်လာတဲ့အခါမှာမိမိကလေးဖောက်စကားစားပြီးတော့ဖောက်ဆုံးသွားတဲ့အရှိဘယ်လိုရှိမှတယ်ဆိုတာပေါ့ဒါလေးကိုပြောပြလို့အရေးကြီးပါတယ်အသက်ရှင်သွင်းလိုက်တာနဲ့သူကမိမိကလေးဖောက်စကားပြပါပြီကျူးနေတော့လည်းပဲဟိုကဆက်ဖောက်နေရပါလေဒီကအရှိဆုံးသွားတာနဲ့ဟိုကလည်းပဲဖောက်နေဆုံးသွားတာပဲဖောက်မှုခေါ်တဲ့တောင်းလို့ချတဲ့သဘောဟာရှုမှု လေဝင်သွားကုန်နဲ့ဆက်ဆက်ပြီးတော့ဖြစ်နေပါလေ။အဲ့တော့ရှုမှုမရှိဘူးဆိုလို့ရှိရင်ဖောက်မှုကလည်းမရှိနိုင်ဘူး။ရှုမှုစလာလို့ရှိရင်ဖောက်မှုကလည်းစပြီ။ရှုနေတဲ့သူကလည်းဖောက်နေပြီ။အရှုဆုံးသွားရဲ့သူလည်းဖောက်မှုဆုံးသွားပြီ။ဒါကဖောက်တယ်လို့မှတ်တဲ့အခါမှာသဗ္ဗကယပฏิကံလေးကြီးတကူလုံးကိုချုပ်နေတော့ခံစားသိရှိဖို့ ရှိရတယ်အလေးလောက်ရတယ်ဆိုတော့ကျန်ကန်ကမှပြထားပါတယ်တတကိုယ်လုံးဆိုတာကအလုံးကိုအသွင်ကိုယုံကြည်ကိုပြောတာမဟုတ်ပါဘူးအခုခြေဆိုင်ခဏမှာဒီကလေးဖောက်တာဆက်ပြီးတော့ဖောက်ဆုံးသွားတဲ့ဒီတောင်ကျင်းလှုပ်ရှားတဲ့ဒီအဖြစ်စဉ်အဆက်ဆက်ဒီခုနဲ့တကူဆက်ဆက်ပြီးတော့ဖြစ်သွားတာလေဒါရုပ်အားလုံးအဲ့ဒါကိုပြောတာပါအဲ့ဒါကိုတကူလုံးပြောတာတပ္ပကာယဆိုတာတပ္ပအလုံးစုံသောကာယရုပ်ကောင်း အလုံးစုံသောရုပ်ပေါက်ရုပ်အလုံးရုပ်အလုံးဆိုတော့ကျန်ကများမှာဖွင့်ပြထားတာကသဗ္ဗအယအာရိမတ္တပရိယောတာနာလို့ဆိုထားတယ်အာရိဆိုတာကအစကိုပြောတာမတ္တဆိုတာကအလယ်ပိုင်းကိုပြောတာပရိယောတာနာဆိုတာအဆုံးပိုင်းကိုပြောတာအစအလယ်ဆုံးသုံးပိုင်းလုံးကသဗ္ဗကုန်ပြီတဲ့ကုန်ပြီတဲ့နောက်ပြောတာဒါတော့ ဆောင်းရုပ်တစ်ခုလုံးကအလုံးပိုင်းလိုက်မယ်ဆိုလို့ရှိရင်သူကအစရောအလယ်ရောအဆုံးရောသုံးလိုက်ရှိပါရဲ့အဲ့တော့အဲ့ဒီသုံးပိုင်းလုံးကိုသဗ္ဗကရာပฏิပါပฏิပါဝင်ကြီးတကူလုံးကိုချုပ်ပြီးတော့ငုံပြီးတော့သိရှိလာနားလည်တဲ့အလေးရှိရမယ်နားလည်တဲ့အလေးလုပ်ရမယ်မြတ်စွာဘုရားကြီးကြက်ထားတာဒါဖောင်းတယ်လို့မှတ်ရင်ရိပ်ရိပ်ကလေးဖောင်းစကားစပြီးတော့ ဒီကစိတ်ကလေးနဲ့ဆောက်မိရတာဖြစ်သွားစိတ်ကလေးရောက်သွားတာလေစိတ်ကလေးထိရောက်သွားတာလေဒီနဲ့ဖောင်းနေတော့လည်းပဲဒီကသူ့တက်ပြီးတော့ကတ်လိုက်သွားရမယ်ဖောင်းထုတ်တာနဲ့ပဲဒီကရှိမှတ်တဲ့ဟာနဲ့ဝင်ကြတဲ့ခါလဲသုံးသက်ပြီးဖြစ်သွားရမယ်အစာပိုင်းမှာတော့ဖောင်းရုပ်ရဲ့စလည်းသုံးသုံးပိုင်းလုံးတော့မထင်တော့မထင်သေးဘူးပေါ့လေဆိုတော့ထင်နိုင်အောင်မြင်နိုင်အောင်အခုကြောင့်နဲ့တိုက်ဖို့တိုက်တွန်းရတာပါ လို့အထုတ္တယောဂီပုဂ္ဂိုလ်မထင်နိုင်သေးတဲ့ဟာကိုကမ္မထဆရာများကဘာဖြစ်လို့ဇွတ်အတင်းခိုက်နေရတာလဲလို့လူမျိုးကြီးကပြောတာ။မဖြစ်နိုင်တဲ့ကိစ္စကိုသူအတင်းခိုက်လို့ရှိရင်ကျိုးရှိနိုင်မှာမလားမေးကြရှိတယ်။ဒါကပရိယတိမျိုးနဲ့လုပ်ရတာပါ။တကယ်လို့ဒီသမ ्या ပဲလိုက်ပါလို့ခက်ရော်ရော်ခက်ကြော့ကြော့ခက်ပြော့ပြော့ဒီလိုညွှန်ကြားထားရင်ယောဂီကခပ်ပေါ်ပေါ်ပဲလုပ်တယ်လုပ်မယ်။ခပ်ပေါ်ပေါ်ဆိုလို့ရှိရင်ဒီလိုပဲတရားက အဲပြီးသွားတဲ့အထိသမထရရဲ့ကုံဆုံးသွားတဲ့အထိဒီလိုခက်ကြတော့ခပ်ပြော့ပြော့နေလဲပြီးသွားပြီးတော့တရားပြည့်စုံမှာမဟုတ်ဘူး။ဒါတင်းတင်းရင်းရင်းတရုတ်တပြင်းနဲ့သူ့ဆိုင်ကိုကြည့်ပါစီဆိုတဲ့အနေထားပြီးတော့ဟိုဒီလောက်တင်မှရင်လောက်ကြဆိုတာမျိုးလို့ပေါ့လေ။ကျွတ်ကျွတ်ချင်းချင်းလေးနဲ့တိုက်တဲ့တုံးလုံးလေးလုပ်ထားတာပါ။ဒါမှလည်းပဲအပြည့်အဝဓမ္မစိတ်ထူးတိုက်ချထားပြီးတော့ဖောက်တဲ့အခိုက်အတန့်မှာ ဒီပေါ်မှာသိသိရှိမှုအပြည့်အဝရနိုင်ပါတယ်နော်ဒီလိုရသွားတယ်ဒါတော့မှတ်တဲ့အခါမှာတော့အစာရောအလဲရောအဆုံးရောသုံးပိုင်းလုံးထိတ်တိုက်အကုန်လုံးခြုံမိငုံမိအောင်လို့ဒီလိုသဘောထားပြီးတော့မှတ်ရပါတယ်နောက်တော့ရလာတတ်ပါတယ်ဒါတော့အတုတ္တယောဂီပုဂ္ဂိုလ်ဟောင်းတယ်လို့မှတ်လို့ရှိရင်ဒီနေ့ကလေးခေါင်းစားကစားပြီးတော့ခေါင်းဆုံးသွားတဲ့အသည့်ဒီလိုမှတ်ပုံလေးပေါ့ ဒါလေးတွေပြောပြရတယ်မှတ်နိုင်ကြလားမှတ်နိုင်ဘူးလားအာယုနဲ့မသိနဲ့စိတ်တိုက်ကြည့်ရလားမကြည့်ဘူးလားအကုန်လုံးသုံးပြီးငုံပြီးရဲ့ဒီအကျိုးကမှတ်နိုင်ကြလားမှတ်နိုင်ဘူးလားဒါပြောပြရပါတယ်မှတ်နိုင်တယ်ဆိုရင်ဘာကိုမြင်လိုက်ဘာကိုတွေ့လိုက်တယ်ဘာမြင်လိုက်ဘာတွေ့လိုက်တယ်ဆိုတာသူဆိုင်ပြီးတော့ရှိရတဲ့အာယုံအခြားဟာလာရီတကူမဟုတ်ပါဘူး။ဘာရီမြင်နေလာရီမြင်နေဒါမလို့ပါဘူး။သူဆိုင်ပြီးတော့ရှိရတဲ့အာယုံကိုကပြောတတ်ဖို့ဒါအရေးကြီးပါတယ်။ ကောင်းတာတွေကဘာလဲဆိုတော့ပြောနေရတယ်။တရားဝတ္ထုတစ်ခုကိုကြည်စမ်းပါဒါဘာလဲပြောစမ်းပါအဲ့တော့ကြည့်လို့ရှိရင်မြင်တာပဲမြင်လို့ရှိရင်လည်းဒါဘာပဲဆိုတာပြောနိုင်တယ်။ပြောပြောနိုင်ရမယ်လေပြောနိုင်တဲ့အလေးလို့ရမယ်။အဲ့တော့မကြည့်ရင်တော့မမြင်ဘူးကောမမြင်လို့ရှိရင်ဒါမပြောတာဆိုတော့ကြည့်ဆိုတာလည်းပဲသမန်ကစံကစက်တဲ့ပြည့်ပုဗ္ဗစာစာဒီလိုကြည့်လို့မဖြစ်ပါဘူး။ စုစုစိုက်စိုက်နဲ့ကပ်ပြီးတော့ရှိမှဒါမှမြင်နိုင်ပါတယ်မြင်မှလည်းပဲဘာပဲဆိုတာပြောနိုင်ပါတယ်ဒီဓမ္မဖောင်းတယ်လို့ရှုတယ်ဆိုတာတတိပညာနဲ့စိုက်ပြီးတော့သိသွားလို့နှလုံးသွင်းတဲ့သဘောပဲဒီလိုတကားလည်းပြောလို့ရှိရင်ကြည့်ခိုင်းတာပဲမျက်စိနဲ့ကြည့်ခိုင်းတာတော့ဆိုစိတ်နဲ့ကြည့်ခိုင်းတာဟုတ်ဒီတော့အယောက်တစ်ခုကိုဘာပဲလို့ပြောနိုင်ရဲ့အတွက်ဒီမှာနှစ်ပိုင်းရှိတယ်ကြည့်တာကတစ်ပိုင်းနဲ့မြင်တာကတစ်ပိုင်းနှစ်ပိုင်းရှိတယ် အဲ့ဒီနှစ်ပိုက်ပြည့်စုံမှဘာပဲလို့ပြောနိုင်ပါလဲသူလည်းပဲဖောင်းတယ်လို့ရှိတာကကြည့်ခိုင်းတာပဲကြည့်ခိုင်းတာကြည့်ခိုင်းတယ်နော်ပါမြင်တယ်ဖောင်းတာတွေကဘာလဲမြင်တဲ့အတိုင်းပြောရမယ်ရှိတဲ့အတိုင်းပြောရမယ်ဒါရှိတော့ရှိပြီးတော့မြင်တဲ့အတိုင်းမပြောဘဲနဲ့တောင်ပြောမြောက်ပြောပေါ်နေတာတွေတောက်ပြောလို့ဒီဒါသဘောလို့ကြားတယ်ပင်နိုင်ပင်မအာယုံကန်ပြီးတော့မှတ်ပါလေခြင်းနဲ့အဲ့ဒီပင်နိုင်ပင်မအာယုံရဲ့အခြေအနေကိုမှ သူ့ဆယ်ကိုနဲ့အတူပေါ့လေမပြောနိုင်ဘူးဆိုလို့ရှိရင်လားဘုန်းကြီးတို့တရားလုပ်ရတယ်လို့အဓိပ္ပာယ်မရှိဘူးဒါတော့ဒီနဲ့ဒီကြအောင်အဓိပ္ပာယ်လည်းရှိအောင်ဆိုပြီးတော့ဘုန်းကြီးတော်ကအေးယောဂီများအတွက်ကိုအထုတွေ့ရှိပုံတောက်ထားတဲ့ဤလက်ဆက်ကြတဲ့သူအနေနဲ့ဘုန်းကြီးတော်ကပြောပါပါတယ်ဥဒမာဟုတ်တယ်လို့ရှိလိုက်တော့ ဟောက်စားကစားပြီးတော့ဖောင်းဆုံးသွားတဲ့ဒီကတ်လိုက်နိုင်သလားမလိုက်နိုင်ဘူးလားဆိုတော့လေးရလေးကိုကိုယ်ကပြင်ရတယ်လိုက်နိုင်လိုက်နိုင်မလိုက်နိုင်မလိုက်နိုင်ဘူးပေါ့လိုက်နိုင်တယ်ဆိုရင်ဘာမြင်မလဲဝါပဲကိုမြင်လာလားဖောင်းတဲ့ဟန်အမှုရာကိုမြင်လာလားသို့မဟုတ်တောက်မှုပြင်းမှုလှုပ်မှုပြေချမှုတစ်ခုခုကိုမြင်လာလားဒါပြောတယ်နော်ဘွေတို့ရုပ်ပိုင်းဆိုင်ရာမှာဆိုလို့ရှိရင်ဘွေတို့ကလက်တွေနေတာမှာ ပြောလိုက်ချင်းတော့သုံးပိုင်းရှိသုံးပိုင်းကအသွင်ရုပ်တယ်ဟန်ရုပ်တယ်သဘောရုပ်တယ်သုံးမျိုးရှိတယ်အသွင်ရုပ်ဆိုတာကဝမ်းမိုက်ဆိုင်ထားတာဝမ်းမိုက်ဆိုင်ထားတော့တာမန်ဆိုလို့ရှိရင်တော့ဝမ်းမိုက်ပုံကြီးအသွင်ကြီးဒါပဲဖြစ်နေအဲဒီဝမ်းမိုက်ပုံကြီးကဒါအသွင်ရုပ်ခေါ်တယ်ဒီကိုယ်လုံးကလည်းအသွင်ရုပ်ပါပဲအဲဒီဒီကိုယ်လုံးရဲ့အစိတ်အပိုင်းပေါ်ဒီဝမ်းမိုက်ကဒါအသွင်ရုပ်ခေါ်တယ်သုံးတန်ထန်လို့လည်းဒီလိုလဲခေါ်ပါတယ် ဒါတော့ခံရုပ်ဆိုတဲ့ဟာကဝမ်းပိုက်အနေထားဘယ်လိုနေကြလို့ဆက်နေသလားဖောက်နေသလားတိတ်နေသလားဖောက်နေသလားသူခံကြည့်ရတယ်ရှင်းသွင်းလိုက်လို့ရှိဝမ်းပိုက်ကဖောက်နေဖောက်နေဟန်လေးဖြစ်လာတယ်ဆက်လိုက်လို့ရှိဝမ်းပိုက်ကဒိတ်ဆက်တော့ဟန်လေးဖြစ်တယ်သာပြောပြောလို့ရှိရင်တော့အာကာရဆိုအာကာရဆိုချင်းရချင်းရဆိုတာခြေနေအခြေအနေဆိုတာဟန်ပန်အမှုရနာပါဘုရားပြည့်လက်အနေထားဘယ်လိုနေသလဲထုတ်နေသလားထနေသလားနာပါ ထိုင်နေသလားရနေသလားသွားနေသလားအဲ့ရပေါ်လဲလျောက်နေသလားစသည်တယ်အံပါအမူအရာလေးတွေဒါလေးတွေရှိတယ်ဒီကုတ္တမဝါဘက်ကအောင်းနဲ့ဟန်လားပိနဲ့ဟန်လားအတိတ်ဆိုင်ကြည့်လို့ရှိရင်သဘောရုပ်ကိုမမြင်ခင်တော့ရခါအသွင်ဝါဘက်ကြီးကိုမြင်နိုင်တယ်မြင်တတ်ပါတယ်ရံခါဟန်အမူအရာပေါ့အောင်းနဲ့ဟန်အမူအရာမြင်နိုင်တယ် အဲ့တော့အသွင်းနဲ့ဟာအမူအရာမြင်တာကတော့ဒါညာမဟုတ်ပါဘူးညာမဟုတ်သေးဘူးအဲ့ဒီအသွင်းနဲ့ဟာအမူအရာကိုဖောက်ပြီးတော့ဘုပဲ့ကြော်ပြီးတော့အဲ့ဒီခိုက်တာမှာအောင်းတဲ့ခိုက်တာမှာသင်ကြနေတယ်တောက်မှုပြင်းမှုလှုပ်မှုရိတ်ခါမှုအဲ့ဒါကိုမြင်သွားရမယ်အဲ့ဒါသဘောကြီးအခုတည်းမှာဖောင်းခဲ့ခဏမှာဖောင်းတယ်လို့ရှိခိုင်းတာဟာဖောင်းလာလို့ရပါလေလို့ရှိခိုင်းတာဝမ်ပိုက်ပဲလားဖောင်းဟန်တက်တက်ဖောင်းဟန်မြတာပဲလား သို့မဟုတ်ဟောက်တဲ့ခိုက်တာမှာကုဏဘာသဘောလဲတောင်းလာလားတင်းလာလားလှုပ်တာလားရေချတာလားတော့ပြောနေရနော်အဲ့ဒီသဘောကိုဖြည်းဖြည်းခြားခြားရှိလို့ရှိရင်နိုင်တယ်သူတို့ပြောတဲ့အခါမှာတော့အထင်နဲ့တော့မပြောရဘူးအမြင်နဲ့ပြောရမှာပေါ့အထင်နဲ့ပြောတဲ့ဟာကိုယ်တိုင်ညာမဟုတ်ဘူးကိုယ်တိုင်ကြည့်ပြီးတော့ကိုယ်တိုင်မြင်ပြီးတော့ပြောတဲ့ဟာမှာဒါမှကိုယ်တိုင်ညာဆိုတာသိကြပါစို့သူတို့မှယောဂီများဒါကြည့်ပါဆိုလို့ရှိရင်ပါမြင်တယ်လေဆိုဒါလို့ရှိရင်လည်းဖောင်တိန်လို့ဖြေမှာပဲမဟုတ်လား ဖောင်းနေလုံးရစီရမှာဘာဖြစ်လို့ဖောင်းနေလို့ဖြေနိုင်တယ်လဲဘာလို့ဖောင်းနေလို့ဖြေနိုင်တယ်လဲဖောင်းတဲ့ကိုမြင်လို့ပေါ့ဘာဖြစ်လို့မြင်တယ်လဲကြည့်လို့ပေါ့ဗျာဒါကြည်သားမှာဆိုတော့ကြည့်တော့ကြည့်တော့ဓမ္မမြင်သွားတယ်လုံးချင်းပထမသူ့သဘာဝအသေးကိုမြင်သွားတယ်ဒေသာစိုက်ကြည့်လို့ရှိရင်ဒီကောင်းနေရသူဒီအရောက်လည်းလုံးနေတယ်ငွေရောင်လားရွှေရောင်လားသုံးမအဖြူလားအဝါလားအနီလားစသည်ကိုကွဲလာတယ်ပြီးအချင်းရတယ်အဲ့တော့သူ့အသေးကိုနဲ့သူ့သဘာဝကပ်ပေါ်လာတယ် သူ့အထည်ကိုနဲ့သူ့အချင်းရဒါပေါ်လာတယ်သူစိုက်စိုက်ကြည့်လို့ရှိရင်ဒါကြည့်လာကြည့်တော့မြင်မှုဆိုလို့ရှိရင်ဘာမှမကြောက်ဘူးဒါကြည့်တော့ကြည့်လက်ကြည့်တတ်အောင်ပြောလက်ပြောတတ်အောင်ဆိုပြီးတော့ခွန်ကြီးကစိတ်ကလေးကိုဒီမှာလိုက်ထားတယ်လက်ခေစကားလေးကိုဒီမှာလိုက်ထားပါတယ်အဲ့တော့ပေါင်းတဲ့ခိုက်တာမှာသူတင်တိုင်းအာယုံသူ့စိုက်ပြီးတော့လိုက်လို့မှတ်နိုင်လားမှတ်နိုင်ဘူးလားမာတိတယ်လေလို့ပြောရတယ်လို့ထို့အတူပဲပိန်တဲ့ခိုက်တာမှာလည်းပဲ ရိပ်ရိပ်ကလေးပိန်စက်ကစားပြီးတော့ပိန်ဆုံးသွားတဲ့အထိဒီကတိုက်လိုက်တာနဲ့သို့မဟုတ်လေထုတ်လိုက်တာနဲ့နည်းနည်းလေးလေထုတ်လိုက်လို့ရှိရင်ဝါမက်ကပိန်စားပြီးပြီလေဆက်ထုတ်နေလို့ရှိရင်ဝါမက်ကလိုက်ပြီးတော့ပိန်နေတယ်ဒီကလေအထုတ်လဲဆုံးလဲဆုံးရောပိန်လဲဆုံးလဲဆုံးရောဒီတော့ပိန်မှုခေါ်တဲ့ရော့ပြီးတော့ငြိမ်ကျသွားတဲ့သဘောဟာကြိုက်မှုသို့မဟုတ်လေထုတ်မှုနဲ့ဆက်ဆံနေတယ်လားပဲလေစားထုတ်တာနဲ့ဒီကပိန်ထုတ်နေရင်ဟိုလိုက်ပိန်လိုက်နေထုတ်ဆုံးတာနဲ့ဒီက ပိန်နဲ့သုံးတယ်။ဒါတော့ပိန်လဲလို့မှတ်တဲ့အခါမှာမိမိကလေးပိန်စားအစားပြီးတော့ပိန်ဆုံးတဲ့ဒီသူ့တိုက်ပြီးတော့လိုက်နိုင်လားမလိုက်နိုင်ဘူးလား။လက်ပြနိုင်ရမယ်။ဒါပင်တိုင်းအာယုံပင်မအာယုံပိန်မှုကဒါပင်တိုင်းပင်မအာယုံရှုမှတ်တုံးနဲ့ရှုမှတ်တုံးကကောလိုက်နိုင်လားမလိုက်နိုင်ဘူးလားဒီပေါ်ရောက်လားမရောက်ဘူးလားဒါပြောနိုင်ရမယ်။ရောက်ရင်ဘာသဘောသိလဲဘာထဲကိုသိလဲခုနဝမ်ပိုက်ကိုပဲသိတာလားအတွေ့အကြုံကိုသိတာလားပိန့်ခံအချင်းရာသိတာလားဘာသဘောလဲ ရော့သွားသလားငြိမ်သွားသလားရိပ်သွားသလားတောက်သလားတင်းသလားလှုပ်သလားဒါသင်နေရတယ်ဒီလိုအဲ့ဒါသာတိတ်ရေးကြည့်ပါလေအထို့အတူပဲခုနကကြီးရဲ့ကြောက်တဲ့ခါမှလည်းပဲကြောက်စိတ်ဆက်ပြီးတော့လမ်းနဲ့မှတ်တယ်ဘုံဘုံညာလမ်းနဲ့မှတ်တယ်လက်လမ်းနဲ့မှတ်တယ်ဘုံဘုံကျွတ်တယ်မှတ်တယ်လမ်းနဲ့မှတ်တယ်ချတယ်မှတ်တယ်ကြွရေးရေးကလေးကြွသားသားပြီးတော့ကြွဆုံးသွားတဲ့အထိသူ့တိုက်ပြီးတော့ကတ်လိုက်နေလားမလိုက်နိုင်ဘူးလားလိုက်နိုင်ပါမြင်မလဲသာမြင်မလဲကြွတဲ့ခဏကြွကိုမြင်လာလားကြွဟန်ကိုမြင်လာလား တော့မဟုတ်သဘောတစ်ခုပေါ့လေဖော့တဲ့သွားသလားလေးသွားသလားတောက်သွားသလားတင်းသွားသလားသွန်းသွန်းပြီးတော့တခါလည်းဘယ်လိုဖြစ်သွားလဲဆိုတာဒါပြောနေရတယ်ဒါတော့အသွင်ယုတ်ခံယုတ်သဘောယုတ်ဆိုတာလည်းအဲ့ဒီသုံးမျိုးတွေကခုခုကိုဒီမှာပြောနေရတယ်ပြောနေအောင်လည်းပဲဒီကြသိရရမယ်ဖြည့်ပေးနေရမယ်လမ်းနေလို့မလို့ရှိရင်တန်းစကားစားပြီးတော့တန်းဆုံးတရားဆုဆိုင်ပြီးတော့ကတ်လိုက်နိုင်လိုက်နိုင်လိုက်နိုင်ပါသဘောတူတယ်ဒီပေါ်မှာသိနေကြလို့ဒီပါတူတယ်ခြေောက်ကြီးကိုလှမ်းသွားတယ်ခြေောက်ကြီးကိုတီးတာလား လမ်းဟန်ကိုပဲကြည့်တာလားသမုတ်လမ်းနဲ့ထိုက်တာမှဘာသဘောတူတယ်နောက်ကနေတွန်းလိုက်တယ်လို့လားကြည့်ရနေဆွဲကြည့်သွားတယ်လို့လားဒါလည်းပြန်လိုက်ရတယ်ချတယ်လို့မှတ်တဲ့အခါမှာလည်းရေးကလေးချတာကစားပြီးတော့မှတ်ထားတဲ့ရှိတော့ရေးကလေးချတာစားပြီးတော့ထောက်လျှောက်တစ်ခါတည်းသူ့ဆိုင်ပြီးတော့ပြင်ရဘောတော့မဟုတ်ဒီကြီးတော့ကျယ်မိတဲ့ဒီလက်မိတဲ့ဒီသူ့ဆိုင်ပြီးတော့ကတ်လိုက်ရမယ်အဲ့ဒါလိုကတ်လိုက်တဲ့အခါမှာကတ်ပြီးတော့ထောက်လျှောက်အစကအဆုံးအထိနိုင်နိုင်လားမနိုင်နိုင်ဘူးလားပြောင်းလိုက်ရတယ် လိုက်နိုင်တယ်ဆိုရင်ဒီပေါ်မှာစိတ်ကြရောက်ပြီကြရောက်ရင်ဘာသိမလဲဒီတော့ကြည့်ကိုကြည့်ပါလားစက်ခံကိုသိတာလားသုံးမို့ကြည့်ကလေးလေးကလေးပေါ့ကလေးတောက်ကလေးပြင်းကလေးတခုသိပါလားဒါပြောနေရနော်အဲ့ဒါကိုဘုန်းကြီးကလမ်းရှင်းပေးတာ။ယောဂီများအတွက်ရှုမှတ်သိမြင်ပုံလျှောက်ထားနည်းလမ်းရှင်းကြတဲ့ဘူးဆိုတာအဲ့ဒါလေးဒါလေးတွေရေးကြည့်ပါလေ။ဒါတော့ပြောလို့ရှိရင်တော့ဉာဏ်ရှိတဲ့ပုဂ္ဂိုလ်နားလည်ပါပြီ။ဒါပေမဲ့လို့ တချို့ချက်ကလေးတွေကကိုယ်မမြင်လည်းပေါ်လျော်မပြောဘူးဆိုလို့ရှိရင်လည်းနားမလည်တာလည်းရှိပါသေးတယ်။အခြားခြားကွေးမှုဆမ်းမှုတောင်းမှုလဲမှုထိုင်မှုဖမ်းမှုစသည်ပေါ်လေအဲ့ဒီအမူအရာတွေမှတ်တဲ့အခါမျိုးမှာလည်းပေါ်လာတဲ့ရရှိလိုက်တဲ့အဝင်ဆုံးရဖြစ်ဖြစ်ရုပ်ွက်ပေါ်မှာစိတ်ရောက်မရောက်ရောက်ရင်ဘာလို့တူလဲကြောက်ခင်ရတယ်။ဒါတိတ်ရေးကြည့်ပါလား။အဲ့တော့ဓမ္မရှင်းတဲ့အားရင်းမှာစပြီးတော့ပေါ့လေပြောတတ်ဖို့ ထိုင်နေတဲ့အခါမှာဝန်တိုင်းစိတ်ဆိုင်ပြီးတော့ဖုံးသိမ်းသွားပြီးတိုင်ပြောနိုင်တာရေးကြည့်တယ်။အောက်နာပိနာလောက်သာပြောပြီးတော့တိကျင်ဟာတွေချက်ပြီးတော့ပြောလို့ရှိရင်ဘာမှမကြဘူး။အများဆုံးဘုန်းကြီးကနားထောင်ကြည့်တယ်။အောက်နာပိနာမှတ်နေရပြ။အောက်နာပိနာမှတ်ရင်ဝိုးချက်ပြီးတော့ဆက်ကုန်ပြီးတော့ဘာလို့ဆက်ကုန်လဲ။အဲ့တော့လူရင်းကိုကြိုင်ပြီးတော့ဆက်ကြကြတိတိကျကျပြောရမယ်ကဒါကိုသိအရင်မထားတယ်လို့ရှိပြီးတော့တိကျင်ဟာတွေချက်ပြီးတော့ပြောတယ်။ဘာမှမကြဘူးလို့ဘုန်းကြီးကဒီတိုင်းသိချနေတာပေါ့။ ဆိုတော့တဘာဝကြကြအခြေကစားပြီးတော့လုတ်တတ်တိုင်တတ်ပြောတတ်ဆိုတတ်အောင်လို့ဒီမှာလမ်းခင်းကြတာလေးဒီလိုလေးသဘောလေးကိုရှင်းထားပါအဲဒါလေးဆိုပါဦးသင်တိုင်းအာယုံရှုမှတ်တုံပြုပုံပြောနိုင်စေသင်တိုင်းအာယုံရှုမှတ်တုံပြုပုံပြောနိုင်စေသင်တိုင်းအာယုံ ရှုမှတ်သုံးသိဘုံပြောနိုင်စေသို့နားလည်ပြီနော်အဲ့တော့ပြင်းလိုက်အာယုံနဲ့ဆက်စားပြီးတော့နည်းနည်းပုံဝင်နည်းနည်းလေးအဲချက်ပြီးတော့ပြောမှလည်းနားလည်နေလောက်တယ် ဘေဒကုတရားအထုတ်တဲ့အခါမှာယောဂီတိုင်းနားလည်ထားတတ်တာကလက္ခဏာ၃ချက်ကိုလည်းပဲနားလည်ထားတတ်ပါတယ်လက္ခဏာဆိုတာကအမှတ်သားပါပဲမှတ်သားအဲဒီလက္ခဏာ၃ချက်ကဘာလဲလို့ဆိုတော့ဖြစ်သဘာဝလက္ခဏာနှစ်သင်္ကတလက္ခဏာနဲ့သုံးသမင်းညလက္ခဏာဒီသုံးမျိုးနားလည်ရတယ်သဘာဝလက္ခဏာသင်္ခတလက္ခဏာသမညာလက္ခဏာ အဲ့ဒီသုံးမျိုးတွေကသဘာဝလက္ခဏာဆိုတာကယုတ်နံရဲ့ဖဲကိုသီးသန့်ထူးခြားတဲ့သဘောတရားလေးကိုသဘာဝလက္ခဏာလို့ခေါ်တယ်။သိကြပါစို့။ကိုကြီးတို့အခုကိုစမ်းကြည့်တဲ့အခါမှာတဏှာစမ်းကြည့်တဲ့အခါမှာဒီရုပ်ပေါ်စမ်းပြီးရင်မကြောတဲ့သဘောတွေ့ရတယ်။အသားကြောပေါ်စမ်းပြီးလို့ရှိရင်ကြောက်ဤညဉ့်ညံ့တဲ့သဘောတွေ့ရတယ်။ဒါမကြောတဲ့သဘောနဲ့ကြောက်ဤတဲ့သဘော။ ဗမာလိုပြောရင်တော့မာကျောတာပြောရတာဒါပါပဲအရင်စာလုံးနဲ့ပြောလို့ရှိရင်သူပထီရလို့ခေါ်တယ်ဗမာလိုကတော့မြေတက်ပေါ့ဗမာတက်တဲ့ဆိုလို့ရှိရင်ခက်မှာကျန်တတ်တဲ့သဘောပေါ့ဒါပေါ့လက်တွေ့နေတာလေလက်တွေ့စမ်းကြည့်ဝဓမ္မရုပ်ဝစမ်းကြည့်မာကျောတဲ့သဘောအသာကျော်ကြီးစမ်းကြည့်ပြောရင်းနေတဲ့သဘောဒါတွေ့နေတာအဲ့တော့မာကျောပြောရတဲ့သဘောကိုထောက်ပြီးတော့သိတယ်ဒါအမှားကန်ပထီရမြေတာလို့ပြောတယ် အဲ့ဒီဖက်မှာကျန်တာမြင့်ရတဲ့သဘောဟာပထီဓာတ်မှာသာသိရကျပထီမှာသာရှိတာရေဓာတ်မှာသာရှိတာအခြားဓာတ်တွေမှာမရှိဘူးအဲ့ဒီအထည်ကိုသဘာဝလေးကိုကြည့်ပြီးတော့ဒါပထီပဲမြေဓာတ်ပဲလို့ဒီလိုပြောရတယ်သူ့ရဲ့အထည်ကိုသူ့ရဲ့ကြီးကထူးခြားတဲ့လက္ခဏာလေးပေါ့လေအဲ့ဒါသဘာဝလက္ခဏာလို့ခေါ်တယ်ဆိုတူပဲအဲအခိုးဓာတ်အခိုးဓာတ်ဆိုတာအပူကိုလည်းရှိတယ်အေးကိုလည်းရှိတယ် အဲ့ဒီအခိုးဓာတ်ကိုစာပြောပြောလို့ရှိရင်တေဇောဓာတ်လို့ခေါ်တယ်ဗမာလိုကတော့မိဓာတ်လို့ဒီလိုခေါ်တယ်မိဓာတ်ဆိုရင်ပူမမီးလို့ဒီလိုရှင်းနေတာအမှားတော့ပြီးတဲ့သဘောတက်တဲ့တင်အခိုးဓာတ်မဟုတ်ပါဘူးအေးဓာတ်လည်းပဲအေးသဘောလည်းပဲတော့အခိုးဓာတ်တွေတေဇောဓာတ်တွေဖြစ်လာတယ်ခိုးလို့ပြောလိုက်လို့ရှိရင်ဒါဒီကဆန့်သွားတယ်အပူကိုအေးကိုပေါ့ဒါပါပဲခိုးဓာတ်အဲ့ဒီအခိုးဓာတ်ဟာအခိုးသဘောဟာတေဇောခေါ်တဲ့မိဓာတ်မှာ မိမှသာရှိတယ်အချက်တက်ဒီမှာမရှိဘူးအဲ့ဒီအထယ်ကိုလေးကြည့်ရတော့သူကပြေစောပဲသို့မဟုတ်မိတာပဲသို့မဟုတ်အခုတပဲလို့ဒီလိုပြောရတယ်အထယ်ကိုလေးသူပြရတယ်မှာလေအဲအာဘောမှာလည်းပဲယူရှိတဲ့သဘောသို့မဟုတ်ဖွဲ့တွဲတဲ့သဘောခဲတဲ့သဘောလည်းရှိတယ်အဲ့ဒီယူရှိတဲ့သဘောနဲ့ဖွဲ့တွဲတဲ့သဘောအာဘောမှာသာရှိတဲ့အချက်တက်ဒီမှာမရှိဒီအထယ်ကိုလေးအဲ့ဒီအထယ်ကိုလေးကြည့်တော့ဒါအာဘောပဲရေတတ်ပဲဝါရောဆိုတာလည်းပဲတောင်တင်းလုံကြတဲ့သဘော ဒီတဒီမှာသာရှိတယ်အခြားတတ်မှမရှိဘူးအဲ့ဒီအထည်ကိုလေးကြည့်တော့ဒါလေတတ်ပဲဝါယောတတ်ပဲလို့ပြောရတယ်စိတ်မှလည်းပဲအာရုံကြည့်တတ်တဲ့သဘောစိတ်ကိုပြီးတွယ်ပြီးတော့သူ့ခြေလေကြည့်နေတဲ့ထိတွေ့တဲ့သဘောဖတ်တာခံစားတဲ့သဘောဝေဒနာအတိအကျပေါ့လေရုပ်တဏ္ဍတတ်တွေမှာဒီအထည်ကိုလေးတွေရှိအဲ့ဒီအထည်ကိုလေးတွေကိုပါဠိလိုသဘာဝလက္ခဏာလို့ခေါ်တယ်သူကိုယ်ပိုင်စိတ္တလက္ခဏာလေးတွေဒီလိုလဲခေါ်တယ်သဘာဝလက္ခဏာ နားလည်ပါပြီသဘာဝလက္ခဏာလို့ပြောလို့ရှိရင်ယုံနာတရားတို့ရဲ့ဒီကြာအဲအထက်ကိုသဘောကိုသဘာဝလက္ခဏာလို့ခေါ်သည်ဆိုတာပဲ။အတိအကျသောဒီသဘာဝလက္ခဏာလေးတွေမှာအစရဲ့အလယ်ရဲ့အဆုံးရဲ့ဆရာသုံးခုကနေပြောတာ။ဖြစ်မှုရဲ့ပြစ်မှုရဲ့ပြက်မှုရဲ့ဒါလည်းပဲရသုံးခုပါပဲ။သာသုံးခုကတော့ဥပတ္တိတယ်ပေါ့ဒီမှာ။ဥပ္ပဆိုတာအစဖြစ်လာတာ။ဖြူဆိုတာကပြက်ဖို့ရာဖြစ်ရှုနေတာခဏ အဲ့မှာခဏကြီးနေတာပေါ့နောက်ဘေးဆိုတဲ့အပြက်သွားတယ်အဲ့ဒါကိုရတုံးစကားနဲ့စလည်းဆုံးပါပဲစလည်းဆုံးတာပြုတ်ပြုတ်ပြက်မှုခုနမာကျောတဲ့သဘောတို့နူးညံ့တဲ့သဘောတို့ပူတဲ့သဘောအေးတဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘောလှုပ်တဲ့သဘောအဲအာယုတိတဲ့သဘောအာယုတိတဲ့သဘောခံစားတဲ့သဘောယုံနာသဘောတရားဒီတိုင်းမှာအစအလယ်ဆုံးရှင်းမှုရင်းမှုပြတ်မှုရှိတာကြည့်တယ်အဲဒီယုံနာတရားတို့မှာရှင်းမှုရင်းမှုပြတ်မှုခေါ်တဲ့ ဒီအခိုက်အတန့်၃မျိုးကိုသင်္ခတလက္ခဏာလို့ခေါ်တယ်။သင်္ခတလက္ခဏာသင်္ခတသရဲ့ငါနဲ့ခါပြီးရှိပြီးတော့သာဝုနဲ့သင်္ခတလက္ခဏာအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်လာတဲ့ယုတ်တဏ္ဍတုရဲ့ရှိမှုရမှုပြက်မှုခဏငယ်၃ချက်ဝါအခိုက်အတန့်၃မျိုးပေါ့။အသက်တန်းလို့အသက်တန်းလို့အခိုက်အတန့်တော့အသက်တန်းလို့သာလာလို့အဲ့ဒါသင်္ခတလက္ခဏာလို့ခေါ်တယ်။တဏှာလက္ခဏာဆိုတာက အများဆိုင်အများဆိုင်လက္ခဏာအများဆိုင်လက္ခဏာဆိုတာအလုံးသောရုပ်ပြာဏတရားတွေမှာဖြစ်ပေါ်ပြီးတော့ကြွယ်ကြောက်သွားတာကြီးပဲခုနမှာဒါလည်းပဲကြွယ်ကြောက်ပဲကြော့တာလည်းကြွယ်ကြောက်ပဲပူတာအေးတာလည်းပဲကြွယ်ပြီးတော့ကြောက်သွားတာရဲတာကြီးပဲတောင်းတာတင်တာလောက်တာလည်းဖြစ်ပေါ်ပြီးတော့ကြွယ်ကြောက်သွားတာဒီကြီးပြောတာယူသိတာသိကတာလည်းပဲဖြစ်ပေါ်ပြီးတော့ကြွယ်ကြောက်သွားတာမြင်သိတာလည်းကြွယ်ကြောက်တယ်ကြားသိတာလည်းကြွယ်ကြောက်တာပဲမြင်တွေ့တာလည်းကြွယ်ကြောက်တာမြင်မြင်လို့ကောင်းကောင်းခံစားတာလည်းအကုန်လုံးဖြစ်ပေါ်ပြီးတော့ကြွယ်ကြောက်သွားတာကြီးပဲ တော့ဖြစ်ပေါ်ပြီးတော့ဖြစ်ပေါ်တဲ့အတိုင်းဒီသားနေတဲ့တရားရဲ့လူဘာမှမရှိအကုန်လုံးကွယ်ပြောက်သွားတာကြည့်ဖြစ်ပြီးတော့ပြက်သွားတာပေါ်ပြီးတော့ပြောက်သွားတယ်ရှင်းရသုံးမျိုးကအာလုံးသောယုတ်တည်နာနည်းနဲ့ဆိုင်နေတယ်ဒါကြောင့်သူ့ကိုပါဠိလိုတာမညလို့ခေါ်တယ်ဗမာတက်တဲ့ဆိုလို့ရှိရင်တော့အာလုံးနဲ့ဆိုင်တဲ့ဟာဒါပါပဲအာလုံးနဲ့ဆိုင်တဲ့လက္ခဏာအမှတ်သားအဲ့ဒါတာမညလက္ခဏာခေါ်တယ် တော့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတဲ့မမြဲတဲ့အနိစ္စတမြတ်လက္ခဏာရှိသလိုထို့အတူပဲပေါ်လိုက်ကြောက်လိုက်နဲ့ဆင်းရဲတဲ့အကုသရာမှုတဲ့ဒုက္ခလက္ခဏာအလုံးစုံရုပ်တည်နာနည်းနဲ့ဆိုင်နေတယ်။ကိုယ်တို့တိုင်းပြသူသဘောတိုင်းဖြစ်နေတဲ့အနတ္တလက္ခဏာဆိုတာလည်းပဲသာဓုကနဲ့ပြောမယ်ဆိုလို့ရှိရင်တော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲ့ဒီလက္ခဏာ၃ချက်ကအာလုံသောယုတ်တိနန္ဒီနဲ့အဲပတ်တယ်နေအာလုံသောယုတ်တိနန္ဒီမှာ ပြက်နှံ့ပြီးတော့အကုန်လုံးတက်ဆိုင်နေကြတာလေအဲ့ဒါတာမညာလက္ခဏာတဲ့လက္ခဏာ၃ချက်ဘုန်းကြီးနားလေရတယ်တဘာဝလက္ခဏာနားလေရတဲ့ယုတ်ယုတ်နာတို့ရဲ့ဒီရဲ့သီတထူးခြားတဲ့အထေကူသဘောလေးတွေ။သမယလက္ခဏာဒီအထေကူသဘောလေးတွေမှာစလည်းဆုံးရှုယူပြက်မှုပတ္တံကာလာလေးသုံးချက်နားလေးနားလေရတာ။အလုံးစုံယုတ်တွေမှာပြန့်နှံ့စုဝင်နေတဲ့မမြဲဘူးမမြဲဘူးဆင်းရဲဘူးဒီဘောတိုက်ယူဖြစ်ပုံသမယလက္ခဏာဒါဒီနားလေရတယ်။ အဲ့ဒီသုံးမျိုးသင်ထားရမယ်ဘုန်းကြီးတို့သဘာဝသင်္ခတသံမြင်ညသုံးဝလက္ခဏာတဲ့အဲ့ဒါလေးမှတ်သားထားရမယ်ကဲသိကြသမ်းပါလားသဘာဝသင်္ခတသံမြင်ညသုံးဝလက္ခဏာသဘာဝသင်္ခတသံမြင်ညသုံးဝလက္ခဏာသဘာဝသင်္ခတသံမြင်ည သုံးပါးလက္ခဏာသုံးအဲ့ဒီလက္ခဏာ၃ချက်ထဲမှာဘုန်းကြီးတို့အလုတ်လို့ရမှာကသဘာဝလို့လို့ပါနော်သဘာဝလို့လို့ပါ သူတရားထုတ်နေတာရုပ်တဘာဝနာမ်တဘာဝကြီးသိရအောင်လို့ဒီမှာအထုတ်နေတာအဲ့တော့အတီးတီးသောရုပ်နာမ်တဘာဝကြီးသိရအောင်ဘယ်လိုလုပ်ရမလဲလို့ဆိုတော့ခိခိုက်လိုက်ပြီးတော့ရှိပါတယ်ခိခိုက်ခိခိုက်ရှုမှတဘာဝမြင်တယ်တဲ့ခိခိုက်မရှိလို့ရှိရင်တဘာဝမြင်ဘူးဆိုတဲ့အတိတ်ပဲပေါ့ဒါပါပဲ ဟောဖြစ်ခဲ့ဆိုတော့ဆိုကြပါစို့ဘုန်းကြီးတို့ကပင်တိုင်းကောင်းမှုတိမ်မှုပဲဆိုကြပါစို့ဟောဝမ်းမိုက်စိုက်ထားတယ်လက်ချူသွင်းလိုက်တယ်ဟောဝမ်းမိုက်ကဖောင်းလာပြီအဖြစ်လာတယ်လေအသက်ချူမသွင်းခင်ကဖောင်းမှုပေါ်သေးဘူးအသက်ချူသွင်းလိုက်တော့ဖောင်းမှုလေးပေါ်လာတယ်ဒါဖြစ်လာတယ်ဖြစ်ခဲ့ဆိုတော့ဖြစ်တုံးပေါ့ဖြစ်နေတုံးဖောင်းနေတုံးပေါ့ဒီရသုံးကနဲ့ဆိုဖောင်းနေတုံးအဲ့ဒီဖောင်းနေတုံးကိုဖောင်းတယ်လို့လိုက်ပြီးတော့ရှုတာဒါပဲဖောင်းတယ်လို့လိုက်ရှုတာ ရှစ်ခိုက်ရှုမှာဆိုတာဖောင်းနေလို့ဧကလိဖောင်းစားစားပြီးတော့ဖောင်းထုတ်သွားတဲ့ဒီဖောင်းနေလို့ဖောင်းနေလို့လည်းရှိရှစ်ခိုက်ရှုမှာဆိုတာဒါပြောတာမဆိုတဲ့စကားကကန့်တတ်တာရှစ်ခိုက်ရှုမှာရှစ်ခိုက်ရှစ်ခိုက်ရှုမှာဒါလေးဒီလိုဆိုလို့တဲ့ရှစ်ခိုက်ရှုမှာတဘာဝတဘာဝဆိုတော့ဘာလို့တဘာဝဒီမှာအသက်ရှုသွင်းလိုက်တဲ့အခါကျတော့ဝင်သွားတာလေးပဲလေးဆိုတာဘာလဲတောက်မှုကျင်မှုလှုံမှုရေချမှုလက်လေးပဲ အဲ့တော့လေးရဲ့သဘာဝဒီမှာသိမယ်လေမသိမလဲတောင်းလာတာတင်းလာတာလှုပ်တာရွေချတာတတ်သိသူ့သဘာဝလေးဒီမှာသိလာတယ်ဖြစ်ခိုက်ရှိမှသဘာဝတဲ့ဘုရားသိနိုင်ပြီဆိုတာအဖြစ်ခိုက်လိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်သဘာဝမသိဘူးသဘာဝထပါတော့ခုနအဲ1 byte အတွင်းလည်းမသိနိုင်ဘူးဖောင်းခံလည်းပဲမသိနိုင်ဘူးအတွင်ရုပ်လည်းမသိနိုင်ဘူးခံရုပ်လည်းမသိနိုင်ဘူးခုန သဘာဝရုပ်ဆိုတာဝေးရင်မင်းတို့မှမသိနိုင်ပြီးတော့သဘာဝရုပ်ကိုသိရအောင်သိသိချာချာပေါ့ဖြစ်ခဲ့ရှိမှသဘာဝသိနိုင်ပြီဆိုတဲ့သုံးမိတ်ချက်တိုင်းစိတ်ချူသွင်းလိုက်လို့ဝမ်းပိုက်ကစပြီးတော့ဟောင်းတဲ့လာသာစပြီးတော့ဆုံးသွားတဲ့အထိဟောင်းမှုပေါ်မှာစုစိုက်ပါကက်ကလိုက်ပါလေဆိုတဲ့အတိုင်းသူစားပြီးတော့ဟောင်းနေလို့မှတ်ပါ ရှုပါကြည်ပါစိတ်ကြိုက်ရှုတဘာဝမပတ်များတဲ့အခါကျတော့ဒီပေါ်မှာစိတ်အကြရောက်များလာရင်စိတ်စူစီးအားကောင်းလာမယ်လေတွန့်ရင်ထွက်လာမယ်စူစီးအားကောင်းလာလို့ရှိရင်မလားဝမ်ပိုက်အသွင်ရလို့လည်းမမြင်တော့ဘူးဖောင်းမှန်ဆိုတဲ့ခံပေါ့ဒီအချင်းရလည်းမမြင်တော့မြင်အဲ့ဒါကိုကြော်ပြီးတော့တောင်သဘောတင်းသဘောလှုပ်သဘောယူတတ်တယ်ဆိုတာသိတာဟုတ်တယ်အဲ့ဒါအလုပ်သဘောပဲကောင်းသိတာပါ အဲထို့အတူပဲပိန်နဲ့ခိုက်တာမှလည်းရေရှိပိန်စားစားပြီးတော့ပိန်ဆုံးတဲ့အထိဖြစ်ခဲ့ကြမှာသဘာဝမြင်နိုင်ပြီဆိုတဲ့အတိုင်းစူးစိုက်ပြီးတော့ကတ်လိုက်ရင်ပိန်မှုပေါ်မှာစူးစိုက်ပါကတ်ကတ်လိုက်ပါလိမ့်ဆိုတဲ့စူးစိုက်ကတ်လိုက်ရင်ဟုတ်လားဝါပိုက်အတွင်ပိန်ဟန်အချင်းရာဒါကြော်ပြီးတော့ယောပြီးတော့ငြိမ်ပြီးတော့ကြာတာလေကြည့်တဲ့ဘောလုံးဖောက်လိုက်တဲ့အခါကျတော့ယောပြီးတော့ငြိမ်ပြီးတော့ရေချပြီးတော့သွားတာလေဒါလေးတွေတွေ့တာအဲတဘာဝလေးရဲ့တဘာဝသိတာ အဲထို့အတူပဲကကြွားမှုလမ်းမှုချမှုဒီပင်နိုင်အာယုန်နေမှတ်တဲ့အခါမှာကြွားရင်ရိတ်ကလေးကြွားသားဆိုကြွားဆုံးတဲ့ဒီသူ့စိတ်ကတ်လိုက်ပါသဘောတစ်ခုတွေ့တယ်ဒီကိစ္စမှသဘောမြင်နိုင်ပြီဆိုတော့လမ်းရင်လမ်းသာသာလမ်းဆုံးနေရာဒီချသူ့စိတ်ကတ်လိုက်ပါချရင်ချသာသာချဆုံးနေရာဒီချသူ့စိတ်ကတ်လိုက်ပါအဲ့လိုဖြစ်ခဲ့လေးတွေလိုက်ပြီးတော့ရှုရင်အဲ့ဒီခိုက်တာမှာရှိနေတဲ့သဘာဝတစ်ခုကိုယောဂီကမြင်လာတယ်ဘုန်းကြီးကဘာမြင်လာမလဲဆိုတာတော့ဒီလိုတော့မပြောဘူးအဖြေတော့မပေးဘူးပါလေ ရှိတဲ့နည်းတော့ရှုတဲ့နည်းတော့ဒီမှာပြမယ်ကဏ္ဍဘုရားတွေ့တဲ့အခါမျိုးမှာအဖြေမှရရေးအတွက်ဒီမှာတွေ့နည်းပဲဘုန်းကြီးကပြနိုင်တယ်အဖြေကိုတော့အဲဒါတော့မပြောဘူးတွေ့နည်းအရေးကြီးတယ်အဲ့ဒီတွေ့နည်းတင်အဲ့ဒီတွေ့နည်းတိုင်းတွေ့လို့ဒီကိုယ့်အကိုဖြေရှားတို့တော့ဒီမှာလမ်းတော့ခင်းပေးထားတယ်ကွနော်အဲ့ဒါတိကျစုလိုက်ပါအထို့အတူပဲကွေးတဲ့အခါဆန်းတဲ့အခါစောင်းတဲ့အခါငဲတဲ့အခါမျက်တောင်ခတ်တာမျက်လုံးပိတ်တာဖွင့်တာပေါ့။ညာကြည့်ပါပဲ။ ထိုင်တဲ့အခါထားတဲ့အခါဘာလို့ဒီစိတ်ခက်ကြီးတွေလိုက်ပြီးတော့ရှိအကိုရဲမှလည်းမာတဲ့အခါပြောတဲ့အခါပူတဲ့အခါအေးတဲ့အခါတောင်းတဲ့အခါတင်းတဲ့အခါလှုပ်တဲ့အခါညောင်းတဲ့အခါကြိုက်တဲ့ခဲတဲ့ထုံတဲ့ကျင်းတဲ့အခါဘာလို့အေးချစွတ်တိုက်လိုက်ကြည့်စွတ်တိုက်လိုက်ကြည့်အေးသေးချာချာသဘာဝတွေ့မှာလက်တမအဲ့ဒါလုံငန်းနဲ့ဒါစိတ်ခက်လိုက်ရှိသဘာဝမြင်ဒါပဲကဲအဲ့ဒါလေးဆိုရမယ်စိတ်ခက်ရှိမှာသဘာဝမြင်သည်စိတ်ခက်ရှိမှာ သဘာဝမြင်သည်စိတ်ကရှုမှာသဘာဝမြင်သည်နော်ဖြစ်ခိုက်ဆိုတဲ့သကစုမှာဖြစ်ဆိုတဲ့စကားကအကုန်လုံးကျင့်တယ်လို့ချက်တယ်။လျော်တယ်လို့ချက်နိုင်တယ်သူကဖြစ်ဆိုတာဖြစ်နေရမှာမြင်ထက်လိုက်မြင်ခိုက်ကြားထက်ရဲ့ကြားခိုက်ပေါ့ အဲနန်ထက်ရင်နန်ကိုက်ပေါ့စားထက်ရင်စားကိုက်ပေါ့ထိထက်ရင်ထိကိုက်ပေါ့ဖောင်းထက်ရင်ဖောင်းကိုက်ပေါ့ပိန်ထက်ရင်ပိန်ကိုက်ပေါ့ထိုင်ထက်ရင်ထိုင်ကိုက်ပေါ့ထိထက်ရင်ထိကိုက်ပေါ့ကိုယ်ထက်ရင်ကိုယ်ကိုက်ပေါ့ဆန့်ထက်ရင်ဆန့်ကိုက်ပေါ့အကုန်လုံးပါပဲဒါတွေအကုန်လုံးသက်ဆိုင်ဘူးထက်ရင်ဘူးကိုက်ပေါ့အေးထက်ရင်အေးကိုက်ပေါ့ဒါလေးတွေပါပဲအတူကြိုက်တဲ့ပုဂ္ဂိုလ်များဒီမှာလွယ်လွယ်နဲ့တရားဒီချာမှတ်ရအောင်ဆိုပြီးတော့လုပ်တာဖြစ်ခိုင်းဆိုတဲ့ဟာလေးဖြစ်ကိုဖြစ်ရမယ်လျော်လို့အဲဒီလောက်ဆိုနားလည်လောက်ပြီ ဒါလုပ်ငန်းစဉ်ပဲလုပ်ငန်းစဉ်ကြိုးလိုလေးဒီမှာပြတာစိတ်ကြိုက်ရှုမှသဘာဝမြင်လေဆိုတာပေါ့လေပြီးတော့ဒုသဘာဝနံသဘာဝတွေတိခိုက်တာနဲ့တူဖြစ်နေတာသိကျင်ရင်စိတ်ခိုက်တာလိုက်ရှိနေခိုက်လိုက်ရှိမြင်လိုက်ရှိကြားခိုက်လိုက်ရှိနားခိုက်နားခိုက်လိုက်ရှိစားခိုက်ရှိခိုက်ရှိခိုက်ကိုယ်ခိုက်ဆန်းခိုက်စောင်းခိုက်ငဲခိုက်ကြွားခိုက်လက်ခိုက်ခြိုက်အကုန်လုံးပေါ့မျက်တောင်ခက်ခိုက်မျက်လုံးပိတ်ခိုက်ဖွင့်ခိုက်อืม ပြီးတော့ထိုင်နေထားတဲ့ကံမှလည်းပဲထိုင်နေတဲ့စိတ်ထားနေတဲ့စိတ်ကိုယ်နေတဲ့စိတ်ဆန့်နေတဲ့စိတ်ပေါ့လေဥဆောင်စိတ်ကလေးတွေလည်းဖြစ်ခိုက်လိုက်ရှိဖြစ်ခိုက်လိုက်ရှိတယ်သူ့သဘာဝလေးအကုန်လုံးအကောင့်ထဲပေါ်လာမှာဒါဒါကြည့်ပါစို့စိုက်ကြည့်စိုက်ကြည့်လို့ရှိရင်သူ့အကောင့်ထဲပေါ်ပြီသူ့ရဲ့အချင်းရာလည်းပဲမြင်လာပြီအကောင့်ထဲပေါ်လာကပထမဆုံးတစ်ပိုင်းနောက်သူ့ရဲ့အချင်းရာအခြေအနေအဲဒါတွေသိလာတာဒုတိယပိုင်းသိလာမယ်ဒီအစားစိုက်ကြည့်ပါတွေ့နိုင်ပါလားအဲတော့ဖြစ်ခိုက်လိုက်ပြီးတော့ကြည့်လို့သဘာဝ သိလာရင်တဖြည်းဖြည်းပေါ့လေညာလေးတွေကရင့်လာတယ်။ဟောရင့်လာတဲ့အခါကျတော့အဲ့ဒီပေါ်လာတဲ့သဘာဝတရားလေးစပေါ်လာတာဒါတော့အဆုံးမတတ်သေးပဲနဲ့ဆက်နေတာနောက်အဆုံးတတ်သွားတာရှင်းမှုရင်းမှုပြတ်မှုဒါလေးတွေထင်လာအဲသဘာဝမြင်မှတင်္ကတထင်နေတဲ့သဘာဝမြင်မနဲ့တင်္ကတမထင်ဘူးရုပ်သဘာဝနာသဘာဝကိုသိခိုက်လိုက်ပြီးတော့ရှုလို့မြင်မှ သူ့ရဲ့အစဖြစ်ပေါ်လာဆက်နေတာနောက်ဆုံးတတ်သွားတာအဲ့ဒီသုံးပိုင်းမြင်နိုင်ရဲ့တဘာဝမြင်မှသင်္ခတထင်သည်တဲ့ကဲဆိုရမယ်တဘာဝမြင်မှသင်္ခတထင်သည်တဘာဝမြင်မှသင်္ခတထင်သည်တဘာဝမြင်မှသင်္ခတထင်သည် အဲ့ဒီသဘာဝလေးတွေမြင်လာလို့သူ့ရဲ့စလည်းဆုံးပေါ့ဒီပြုမှုခြင်းမှုပြတ်မှုဒီသုံးပိုင်းထင်လာပြီအထူးသဖြင့်နောက်ဆုံးပိုင်းလေးထင်လာပြီဆိုလို့ရှိရင်အရှုကအာယုံရဲ့ဖြစ်ပေါ်ပြီးတော့ပွဲကြောက်သွားမြဲပုံလေးလည်းပဲမြင်လာမယ်အာကုဇရာမုတ်ပုံလေးလည်းပဲမြင်လာမယ်ဒီဘောတိုင်းဖြစ်ပုံလေးလည်းမြင်လာမယ်အဲ့တော့ပြုမှုခြင်းမှုပြတ်မှုခေါ်တဲ့ဒေတာလက္ခဏာ၃ချက်ထဲက အထူးသဖြင့်နောက်ဆုံးအချက်ကိုမြင်သေးဘူးမထင်သေးဘူးဆိုလို့ရှိရင်တော့အမြဲဘူးဆရာကဒီသဘောတိုင်းဖြစ်ပုံခေါ်တဲ့အလုံးစုံယုံနာတွေမှာပြတ်နှံ့နေတဲ့ကာမညာလက္ခဏာမြင်သေးပါဘူးသင်္ခတသင်မကာမညာမြင်ပြီတဲ့သင်္ခတသင်အောင်အထူးလုပ်ဖို့မလိုပါဘူးသဘာဝမြောင်လာရှိသိခိုက်တာလိုက်ရှိသိခိုက်လိုက်ရှိလို့ဒီသဘာဝမြင်လာသဘာဝမြင်လာလို့ဒီသင်္ခတလည်းလိုလိုထင်လာပြီသင်္ကတဆင်းလာပြီဆိုလို့ရှိရင်တာမညလည်းမြင်လာပါပြီ။အမြဲဘုံနေဆင်းရဲဘုံနေသူသဘောတိုင်းဖြစ်ဘုံနေရော။ဟောဖောင်းလာလေးတွေမှတ်လိုက် ရိတ်ကလေးဖောင်းစားစားဖောင်းဆုံးသွားတာဆုံးတတ်သွားတယ်ကိုယ်လည်းမြင်လာမယ်ဘိနာမလို့ရှိရင်ဘိစားစားဘိနာတေချာဆုလိုက်ကလိုက်အဆုံးလေးတွေတွေ့လာတယ်ဒီပြင်အခြားခြားကိုယ်ထဲမှာပေါ်နေတဲ့ဟာလေးတွေပေါ်လိုက်မှလိုက်ကြောက်သွားလိုက်ပေါ်လိုက်မှလိုက်ကြောက်သွားလိုက်ဒါမြင်လက္ခဏာလေးတွေမြင်လာမယ်အဲဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာမွေးလာပြီးတော့ပြေးသေးသွားတာပေါ့လေအတေဓာတ်တွေတွေ့နေအတေဓာတ်တွေဆိုတာမကောင်းတဲ့ဓာတ်တွေပဲဆင်းရဲတဲ့ဓာတ်တွေပဲအကုသိုလ်မှုတဲ့ဟာတွေပဲဒါတွေတွေ့လာမယ်ကိုယ်လိုတိုင်းဖြစ်သူသဘောတိုင်းဖြစ်ပုံလေးတွေပါတစ်ခါတည်းမြင်လာတယ် မမြဲဘူးရောဆင်းရဲဘူးရောသူတစ်ပတ်တိုင်းဖြစ်ဘူးရောအိုးရှင်းရှင်းလေးလေးပြပြသားသားကိုမြင်လာပါတယ်မှာအဲ့ဒါအဲ့ဒီလိုမြင်ဖို့ကတော့သင်္ခတပြင်ရမယ်တဲ့ညာထဲမှာသင်္ခတလေးကြီးရှင်းလာမယ်ဖြစ်မှုချင်းကိုပြတ်မှုအရှိကအာယုံရဲ့အစအလယ်ဆုံးပေါ့သုံးပိုင်းအထူးသဖြင့်နောက်ဆုံးပိုင်းပေါ့ဒီဒါလေးကြီးရှင်းလာမယ်ရှင်းလာရဲ့မြင်ပါပဲခေါင်းမျက်စိရဲ့သဘောပဲဆိုတာမြင်လာကဲဆိုရမယ်သင်္ခတပြင်မှာသမိညာမြင်တယ် သင်္ကတသင်္မာသမညမြင်လေသင်္ကတသင်္မာသမညမြင်လေဟုတ်နားလည်ပြီနော်အဲတာမညမြင်လို့ရှိရင်တဲ့ဥပဒနာညာဖြစ်ပါလေဝိဆိုတာကယုံ nant သဘာဝတရားတို့ရဲ့ ဖြစ်မှုရင်းမှုပြက်မှုဒါတွေသုံးလိုက်ခြင်းပြီးတော့ဖြစ်ပေါ်ပြီးတော့ပွဲပြောက်သွားကုန်ပေါ်လိုက်ပြောက်လိုက်နဲ့ဆင်းရဲဘူးအကုသရာမဟုတ်ဘူးသူသဘောတိုင်းဖြစ်ပုံပေါ့လေဒါဝိဆိုတဲ့စကားကပြတယ်ဝိမမြဲဆင်းရဲသဘောပဲဆိုတဲ့မျိုးမျိုးသောရှင်းရာဖြင့်ပတ္တနာမြင်တဲ့ညာနဲ့ဥပဒနာမမြဲရှင်းရဲ့သဘောပဲအရှင်းရာဖြင့်မြင်တဲ့ညာဟောမမြဲဘူးရှင်းရဘူးသူတို့တိုင်းမဖြစ်ဘူးမြင်တဲ့ညာပေါ့အဲ့ဒါဥပဒနာညာခေါ်တယ်။သံမြညာမြင်ရဲ့ဥပဒနာညာဖြစ်ပြီလား အဲ့တော့တဏ္ဍာမြင်မှာဥပဒနာဉာဏ်ဖြစ်ပြီတဲ့ဓမ္မဒါရှင်းနောက်ပေါ်ကြောင်းကျိုးဆက်နေပြီးတော့ပြကုန်တယ်မှာအဲဆိုရမယ်တဏ္ဍာမြင်မှာဥပဒနာဉာဏ်ဖြစ်သည်တဏ္ဍာမြင်မှာဥပဒနာဉာဏ်ဖြစ်သည်တဏ္ဍာမြင်မှာဥပဒနာဉာဏ်ဖြစ်သည် အဲသဗ္ဗညဉာဏ်ဥပဒနာဉာဏ်ဖြစ်စေဥပဒနာဉာဏ်ဖြစ်ပြီးတော့တဖြည်းဖြည်းရင့်ကျက်ပြီးတော့ပြည့်စုံသွားတဲ့အခါအမိညာပေါ်လာမယ်အဲမိညာပြည့်မှဖြစ်ဖြစ်ပြီးတော့ပြည့်သွားမှအမိညာလည်းဖြစ်ပြီးတဲ့အရိယာမိညာအရိယာမိညာဖြစ်မှအဲယုံနာနှစ်ပါးတို့ရဲ့ချုပ်ငြိမ်းရာဆင်းရဲခြင်းရာဖြစ်တဲ့နေပါဘူးလေမျက်မှောက်ပြုနိုင်တာနေပါမျက်မှောက်ပြုမှအပေဆင်းရဲကလည်းပဲလွတ်နိုင်တာအဲ့ဒီထိတွားရမှာပေါ့လေဆက်ပြီးတော့အဲ့ဒါဘုန်းကြီးကအခုတရားမရင်းနှီးတဲ့ပုဂ္ဂိုလ်များရင်းနှီးတော့အောင်ဆိုပြီးတော့ဒီမှာ လန့်ရှင်းပေးတဲ့ဟာလေးတွေကိုပြောပြီးပြီအဲတော့လန့်ရှင်းပေးတဲ့အတိုင်းပေါ်လေးကိုကိုယ်ထဲမှာစိုက်ပြီးတော့မှတ်ရဖို့အထူးသဖြင့်ပင်တိုင်းအာယုလေးတွေပေါ်လေးရှုမှတ်ရပုံလေးတွေပင်တိုင်းအာယုရှုမှတ်တော့နဲ့ဒီပုံပြောနိုင်စေဒီပုံပြောပါကိုမြင်တာသာပြောမှာနော်ထင်တာတော့ပြောရဘူးထင်တာကိုယ်ပိုင်ညာမဟုတ်ဘူးမြင်တာသာကိုယ်ပိုင်ညာအငှညာနဲ့လည်းမပြောရဘူးထင်ပြီးတော့ပြောတဲ့ဟာကဒါဒါဒါသဘာဝမကျဘူး အဲ့ဒါကနခိုင်းနေတဲ့အခါမှာဖောက်မှုပိန်မှုခေါ်တဲ့သင်တိုင်းအာယုရှိမှနေရင်ကစိတ်ဆိုတာကုထရနေတာမဟုတ်ဘူး။စိတ်အမျိုးမျိုးကြံစည်မှုအမျိုးမျိုးတွေဖြစ်တတ်တယ်။ကျုပ်ဘက်ကနေပြီးတော့စိတ်ကိုကွာသွားတာဟသွားတာရွေ့သွားတာလွဲ့သွားတာအိုးဖြစ်နေတဲ့ဖြစ်သွားတာကြံစည်မှုအမျိုးမျိုးတွေဖြစ်တတ်တာ။ကောင်းတဲ့ကြံစည်မှုရောမကောင်းတဲ့ကြံစည်မှုရောတန်ရှင်းတဲ့ကြံစည်မှုမတန်ရှင်းတဲ့ကြံစည်မှုအမျိုးမျိုးတွေလိုဖြစ်ဖြစ်တတ်တယ်။အဲ့လိုဖြစ်လာလို့ရှိရင်မလုပ်ရဘူးလေ။လိုက်မှပေါ့။စိတ်ကူးမျိုးစုံနဲ့စိတ်ကူးမျိုးစုံတွေပေါ်တတ်တယ်။ ရှုမှတ်တူပေါ်လာလို့ရှိရင်မှတ်နိုင်လားမှတ်နိုင်ဘူးလားဒါပဲအဲမှတ်လိုက်လို့ရှိရင်ဘာဖြစ်သွားလဲဆက်စိတ်ကူးနေသလားတန့်သွားသလားကြောက်သွားသလားကိုရှုရှုရဲ့အာယုစိတ်ကလေးကပြန်ရောက်လာသလားပြောနိုင်ရစိတ်ကူးမျိုးစုံရှုမှတ်တူကြည့်ပုံပြောနိုင်စေဒါဒုတိယတစ်ချက်ကဲဆိုရမယ်စိတ်ကူးမျိုးစုံရှုမှတ်တူကြည့်ပုံပြောနိုင်စေစိတ်ကူးမျိုးစုံရှုမှတ်တူ ပြုကုန်ပြောနိုင်စေစိတ်ကူးမျိုးစုံကျွမတ်တုံပြုကုန်ပြောနိုင်စေသို့အတ္တဇယောဂီမှာပင်တိုင်းအာယုံကံပြီးတော့ စိတ်ရဲ့ခြေတိုင်းနဲ့မှတ်နေတဲ့အခါမှာပထမအစတော့ဝေဒနာမပေါ်တတ်သေးပါဘူးစိတ်ကူးလေးတွေပဲပေါ်တတ်ပါတယ်အတုဇာမှာတော့စိတ်ကူးတိုင်းလည်းမသိပါဘူးသိတာလည်းရှိတယ်မသိတာလည်းရှိရောအတိအပြောရမှာပါနော်အဲစိတ်ကူးမျိုးမျိုးဖြစ်အောင်ဆိုပြီးတော့ပင်တိုင်းအာယုံသူ့ဆိုင်ပြီးတော့ကတ်လိုက်ရပါတယ်နောက်ထိုင်လာကြတော့9မိနစ်လောက်10မိနစ်လောက်15မိနစ်လောက်နေတော့ဒီမှာကိုရီးယားမခန္ဓာမှုကြီးတွေပေါ်လာတတ်တယ်မခန္ဓာမှုပေါ်သလိုခန္ဓာမှုလည်းပေါ်တတ်တယ် အဲကိုယ်ထဲမှာခန္ဓာကိုခန္ဓာကိုပေါ်သလိုစိတ်ထဲမှာလည်းပဲဒီလိုပဲစလုံးလုံးနဲ့ဘောလေမခန္ဓာမှုရောခန္ဓာမှုအမျိုးမျိုးပေါ်တတ်တယ်ကမှာကိုယ်ရဲ့စိတ်ထဲမှာအမျိုးမျိုးဘောလေခံစားမှုတွေဖြစ်တတ်တယ်ကမှာအဲဒါဖြစ်လာပြီဆိုလို့ရှိရင်တော့ဒါလေးရှိမှပို့ပေါ့သူကပြောတဲ့အခါမှာတော့ဝေဒနာဆိုတဲ့အနေနဲ့မပြောဘဲနဲ့ရရရတယ်ကိုယ်ကိုယ်ကျဲထိုးရင်ထုံတယ်ကျင်ကျင်နဲ့မှဒါသူအရာသုံးစကားနဲ့လာပြောချလိုက်တာပူကောင်းတယ်အဲတော့ခံစားမှုသုံးနဲ့ခံစားမှုသုံးနေတာခံစားမှုသုံးရှုမှတ်တုံဒီပုံပြောနိုင်စေတဲ့ ဆိုကြပါစို့ဒီမှာဟောင်းနေပြီနဲ့မှတ်နေရင်ကတဏှာကအဲကြိုက်တယ်ပေါ်လာပြီဒီမှာကြိုက်လာတယ်ကိုယ်ကလှုပ်လို့ကြိုက်တာမဟုတ်သူကလည်းကြိုက်လာတာအတွေ့အကြုံကြောင့်ခံဆိုးတာဖြစ်လာတာယောဂီကဘာလဲကြိုက်တယ်လို့မှတ်ကြိုက်တယ်ကြိုက်တယ်စိုက်မှတ်ကန်စားမှုစုံရှုမှတ်တယ်ဆိုတာရှုတယ်ကြိုက်တယ်ကြိုက်တယ်လို့မှတ်တယ်ဒီကြိုက်တာလေးကပဲဘယ်လိုဖြစ်သွားလဲတိုးကြိုက်လာသလားတန့်နေသလားပြေရောက်သွားသလားအရှင်းရောက်သွားလားပြောနေရအောင်တိုးကြိုက်ကြိုက်တယ်ပေါ့တန့်ရင်တန့်နေတယ်ပေါ့ပြေပြေသွားတယ်ပေါ့ အားနဲ့နဲ့တော့သို့မဟုတ်အရှင်းပြောင်းကြောက်တယ်ဒါပြောနေရမယ်ဟုတ်တယ်မလားရလာတဲ့တဏှာကသူကလုံးလို့ရတာမဟုတ်သူကသူရလာတာကိုယ့်လူကပါလဲရတယ်လို့မှတ်တာဘာဖြစ်သွားလို့ဒါလဲသူရလာတာတန့်နေသလားပြေရော့သွားလားအရှင်းပြောင်းသွားလားပြောနေရမယ်ဒါနေဘူးလားဘုရားလက်ချင်းနေတယ်ကဲဆိုရမယ်နော်ခံစားမှု၃ကျွမတုံရှိဘုံပြောနိုင်စေခံစားမှု၃ကျွမတုံ ရှိကုန်ကြောနိုင်စေသို့အဲပင်နဲ့အာယုံကြိုက်ပြီးတော့မှတ်နေရင်ကကောလားစိတ်ကူမျိုးမျိုးနဲ့ကိုယ်ရဲ့စိတ်ထဲမှာခံစားမှုမျိုးမျိုးပြီးတော့ဘာတွေရှိသေးတယ်လဲမြင်သွားတာကြားသွားတာနားနာ စားတာဒါတွေရှိတာပေါ့လေအမျိုးမျိုးပေါ့ပြီးတော့တန့်နှစ်သက်တာပြင့်မှားတာထိုင်မင်းကြီးကြီးတာဒါတွေပေါ်တတ်တယ်လေပြီးတော့ကြံ့လွင်တာပူပန်တာယုံမှားတာဝေပန်တာဒါတွေရှိတယ်အမှားရတာပိုင်မိတ်ချာချာသိသွားတာကြောင်းရဆိုင်တာနှစ်သိမ့်တာအာရတာအေးချမ်းတာတည်ငြိမ်တာအလိုက်ကျင်ရှိကောင်းတာစသည်အများကြီးပါပဲဒါတွေအဲ့ဒါလေးလည်းသဘောအာရုံကြီးခေါ်တယ် ဘုရားဟောထားတာတော့ဓမ္မလို့ဒီလိုဟောထားလိုက်တယ်ဓမ္မသဘောအာယုံနဲ့စကားလေးတစ်ခုနဲ့ချုပ်ပြီးတော့သုံးထားလိုက်တယ်စကားသုံးတဲ့နေရာမှာဘုန်းကြီးတို့မြတ်စွာဘုရားကသိပြီးတော့ထိရောက်တာလားအကုန်လုံးဒီမှာဒါကြီးချုပ်ပြီးတော့သုံးတယ်ဒီရင်ဘယ်ဘာသာမှဒီလိုမသုံးတာဘူးမြတ်စွာဘုရားသူပဲဒီမှာသုံးတတ်တာပဲဒီမှာအဲ့ဒါကြီးချုပ်ပြီးတော့ဒီမှာဓမ္မဆိုတဲ့အသုံးနဲ့သုံးထားလိုက်တယ်အဲ့ဒါကိုမှလူပြန်တဲ့ခါကျတော့သဘောပေါ့သဘောအာယုံ သဘောအာယုံနဲ့ပေါ်လာတဲ့ဟာလေးတွေအဲဒီသဘောအာယုံတွေပေါ်လာတဲ့ဟာဆိုကြပါစို့တဏှိတဲ့ဘောလေးပေါ်လာတယ်တဏှိတဲ့တဏှိတဲ့သူဘာဖြစ်သွားတယ်ဆက်စိတ်ထဲကမြက်သွားတယ်နည်းနည်းမျက်မှောက်လေးပေါ်လာတယ်ဘယ်လိုနေသလဲဒါမှတ်လိုက်တယ်ပြောနိုင်ရအောင်ထိုင်မကြည့်ရဲ့ဒီမှာအာရုံနေတဲ့မှတ်လိုက်တယ်ဘယ်လိုဖြစ်သွားတယ်ကြံ့ဝင်နေမှတ်လိုက်တယ်ဘယ်လိုဖြစ်သွားလဲစိတ်ကပူပန်နေတယ်ဘယ်လိုဖြစ်သွားတယ်တရားနဲ့ပတ်သက်ပြီးတော့ဓမ္မဝေဖန်မှုတွေစဉ်းစားမှုတွေယုံမှမှုတွေဖြစ်နေတယ်မှတ်လိုက်တယ်ဘယ်လိုဖြစ်သွားလဲဆိုတော့အဲ့ဒီသဘောလေးကိုပေါ်တိုင်းပေါ်တိုင်းမှတ်ရမယ်ဒါ အဲ့ဒါသဘောအာယုရှိမှတ်သူဒီပုံပြောနိုင်စေတဲ့ကဲဆိုရမယ်သဘောအာယုရှိမှတ်သူဒီပုံပြောနိုင်စေသဘောအာယုရှိမှတ်သူဒီပုံပြောနိုင်စေ ပြောခဲ့တဲ့ဟာတွေကိုခွင်းတို့ခြုံလိုက်မယ်ဆိုလို့ရှိရင်ကိုယ်မူရာတွေစိတ်တွေခံစားမှုတွေဒီပြအခြားခြားသဘောမူရာတွေဒါတွေပါပဲကိုယ်လည်းရှိနေတဲ့ဟာတွေအဲ့ဒီကိုယ်လည်းရှိနေတဲ့ဟာတွေသုံးမျိုးနဲ့ခြုံလိုက်မှာဒီမှာပေါ်လာတာပြုတာရှိနေတာဒါပါပဲဒီသုံးပိုင်းမှာအဲ့ဒီဒီမျိုးဒီသုံးပိုင်းကသိအရေးကြီးတယ်ပေါ်ပုံရှုပုံရှိမြင်ပုံနဲ့လုံးစုံပြောနိုင်စေတဲ့ပေါ်လာတော့ကိုယ်ကလို့လို့ပေါ်တာမသူကလို့ပေါ်လာတာကိုယ်လောက်ကရှုတာရှိတာပါတိသွားတယ်ဗာမြင်သွားတယ်ဒါပြောနေရအောင်အဲ့ဒီသုံးပိုင်း လာပါပဲကျဆိုရမယ်ပေါ်ပုံရှုပုံသိမြင်ပုံအဲလုံးစုံနာလေစေပေါ်ပုံရှုပုံသိမြင်ပုံအဲပါတယ်ပေါ်ပုံရှုပုံသိမြင်ပုံလုံးစုံနာလေစေ တော့မှလားအဲ့ဒါမလားဒါအရေးကြီးတယ်တဲ့ဒီသုံးပိုင်းကအဲ့ဒါအရေးကြီးတာမလို့မှားတာအနေနဲ့ပေါ့လေဒီမှာထိုသုံးမျိုးသုံးနဲ့ထိုသုံးမျိုးသုံးဆိုတာအခုသုံးမျိုးပါပဲပေါ်ဘုံရဲ့ရှုဘုံရဲ့သိမြင်ဘုံရဲ့အဲကိုယ့်အလုပ်ကတော့ရှုဘုံနဲ့သိမြင်ဘုံဒါပဲအဲ့ဒီအဲ့ဒီသုံးမျိုးတွေကထိုသုံးမျိုးစုံရေးကြည့်ဘုံနဲ့ရေးကြည့်ဘုံအရေးကြီးဘုံအရေးကြီးတယ်တဲ့ယောဂီမှာရေးကြည့်ဘုံဥတ္တုံနားလည်းဒီဥတ္တုံဆိုတာအပြည့်စုံပါပဲလားနားလည်းပါတဲ့ဒါကဲဆိုရမယ်အဲ ထိုသုံးမျိုးစုံရေးကြည့်ပုံဟုတ်သုံးနာလည်းစေထိုသုံးမျိုးစုံအဲရေးကြည့်ပုံဟုတ်သုံးနာလည်းစေထိုသုံးမျိုးစုံရေးကြည့်ပုံဟုတ်သုံးနာလည်းစေ Thank you. နားလည်ပါပြီနော်ဘုန်းကြီးတို့ပင်တိုင်းအာယုရှိမှတ်တူသိဖို့ပြောနိုင်ရေတဲ့ပင်တိုင်းအာယုကင်ပြီးတော့ဒါတော့ပင်တိုင်းအာယုရှိမှတ်နေရင်ကစိတ်ကူးမျိုးဆိုရှိမှတ်တူသိဖို့ပြောနိုင်ဘူးနောက်ခံစားမှုဆိုရှိမှတ်တူသိဖို့ပြောနိုင်ဘူးသဘောအာယုရှိမှတ်တူသိဖို့ပြောနိုင်တယ်ဒီလိုလည်းခုကပါတော့ပေါ်ပုံရှုပုံသိမြင်ပုံနဲ့ဘာဖြစ်တော့အဲလုံးစုံနားလည်ကြည့်လားလုံးစုံပြောနိုင်ကြလား ပြောနိုင်ပြီကကိုကောင်းပါလေနော်လုံးကိုပြောနိုင်ပြီတဲ့ဒီသုံးမျိုးလုံးအစုံပြောပါတဲ့ဆိုကြပါစို့အမှဖောင်းနေပင်နဲ့မှတ်နေရင်ကပူဓာလေးပေါ်လာတယ်ဟောပေါ်လာတယ်ပေါ်ဘုံဆိုတာကမှပူဓာလေးပေါ်လာတယ်ပေါ်ဘုံပူတယ်လို့မှတ်တယ်ရှုဘုံဒီပူဓာဘာဖြစ်သွားလဲတိုးပူလာသလားတနေသလားပြေရောသလားရှင်းပြောက်သလားဒါပြောနိုင်ရမှာပေါ်ဘုံရှုဘုံသိနေဘုံရှင်းရှင်းတော့ပါလားမလားပေါ်ဘုံရှုဘုံသိနေဘုံအဲလုံးစုံနားလည်းဒီလိုမျိုးပြောနိုင်တယ် ထိုသုံးမျိုးစုံရေးကြည့်ကုန်တဲ့ဓမ္မအထုတ်တာအရေးကြီးတယ်တဲ့ဒီကအဲ့ဒီအဲ့ဒီအရေးကြီးတဲ့ဟာကိုအကုန်လုံးကြည့်ကြည့်ဝါဝနားလည်ထားပါတဲ့နားလည်ထားပြီးတော့ဒီအစီအစဉ်တိုင်းပြောရပါသေးတယ်ဘုရားဓမ္မအဲမှာကအနေနဲ့ပေါ့လေဓမ္မယောဂီများအတွက်တရားရှုရှုဖို့ပြည့်မြင်ဖို့စောက်ထားတဲ့နည်းပေါ့လန်ခင်စကားပေါ့ဒါပြောပြပါလေဒီလောက်ဆိုလုံလောက်ပါလေဓမ္မအဲဒါနောက်နေ့ကြားလို့ရှိရင် ဒါဒီတိုင်းပဲပြောဖို့ပါပဲ။ရုပ်ရည်ရများလာတယ်ဆိုတော့တူးတူးမှဆိုရင်ဘုန်းကြီးကအများများအစီမပြေးနိုင်တော့ပါဘူး။တဏှကိုရီကပြင်ဆင်ထား။ပြင်ဆင်ထားမယ်။ဘာပြောမလဲ။မနေ့ပိုင်းတစ်ချိန်ကောင်းကောင်းလို့ညနေပိုင်းတစ်ချိန်ကောင်းကောင်းလို့အဲနေ့လယ်ပိုင်းတစ်ချိန်ကောင်းလို့ညပိုင်းတစ်ချိန်ကောင်းကောင်းလို့ပေါ့။သုံးပိုင်းပေါ့။ပိုင်းပြီးတော့ပြောလိုက်လို့ရှိရင်ဒါပြည့်စုံပါတယ်။တချို့ပြောတတ်တယ်မိနစ်ပိုင်းလေးတွဲပါပဲ9မိနစ်3မိနစ်တွဲပါပဲပြောလိုက်တာနဲ့တခါတည်းကနားလည်သွားပြန်သူပြောတတ်တယ်အဲ့ဒါလေးပြင်ဆင်ထားကြပါ ချင်းကများများမပေးနိုင်ဘူးတော့ဘုန်းကြီး။ချင်းများများပေးနိုင်လို့ရှိရင်တော့အမှန်ဟမ်းပါတယ်မှာ။ဒါဒီနေ့ဒါပဲတွေ့ကြအောင်ဆိုချင်းလည်းရှိပါပါ။ဒီနေ့ခုယောဂီများအဲယောဂီများအတွက်တရားရှုမှတ်ပြည့်မြင်ပုံလျှောက်ထားတဲ့မိလန့်ခင်စကားကိုယောဂီများသိနာလည်အောင်လို့ခြေကံကစပြီးတော့ရှုမှတ်ပုံနဲ့အတူဖြည့်ရှင်းပြတဲ့ တရားစေတနာတို့ယူရိကျွမ်းနာကမာတာပဓမ္မသဝနာကုသကစေတနာရေးဆွမ်းအားမျိုးကိုရောက်တရားနာပြုတာကောင်းရဲ့ဆိုတော့ကောင်းတယ်ဒီသူဒီကညွန်ကြားထားတဲ့အစီအစဉ်တိုင်းခိခိုက်ရှိမှသဘာဝမြင်နိုင်ပြီဆိုတဲ့ဆိုမိတ်ကျအရာညီကကြားခဲ့နားခဲ့စားခဲ့ခိခိုက်ခိခိုက်ခွေးခဲ့ဆန်းခဲ့စောင်းခဲ့ငဲခဲ့ကြွားခဲ့လှမ်းခဲ့ချားခဲ့ဖောင်းခဲ့ပိန်ခဲ့ထိုင်ခဲ့ရှိခဲ့အစရှိတဲ့အမှုရာတိုင်းကိုစိတ်သာသာပြီးတော့အဆုံးသွားတဲ့အဆုံးတတ်တဲ့အထိ စုစုဆိုင်ဆိုင်ကတ်လိုက်ပြီးတော့သဘာဝလက္ခဏာတွေလည်းပဲမြင်သင်္ကတလက္ခဏာတွေလည်းထင်ပြီးတော့မျက်စိရဲ့သဘောပဲခေါ်တဲ့သံမြတ်လက္ခဏာတွေကိုလည်းပဲအသိဉာဏ်ကြီးတော့ဥပဒနာဉာဏ်ကြီးရင့်ကျက်ပြည့်စုံတာယုံနာနဘာတွေကျုံညာဖြစ်တဲ့နိဗ္ဗာန်ကိုမိညာပူညာနဲ့မျက်မှောက်ကြည့်တဲ့ကျိုးစားပွားများအားထုတ်နိုင်ကြပါစေ။